ဒီနေ့အလှရှင်များဒီနေ့အာယုဇွန်နေဇွန်နှစ်ခုအလှရှင်ကဥမြင့်သူတော်ခိုင်ပီတာမိသားစုအာယုဇွန်နေဇွန်အလှရှင်များညနေဖြော်ကြီးကြတော့ဥဆိုင်ကီဒေါခင်လေးမိသားစုညနေဖြော်ကြီးလှူဒန်းမယ်ဒီနေ့မနေ့ပိုင်းမှာဒါနနဲ့ဆက်ဆက်တဲ့တရားကုသိုလ်ရွှေအိုးဆိုတဲ့ ဒါနနဲ့ဆက်စပ်သောတရားဟောကြားပြီးမယ်ကုသိုလ်ရွှေအိုးဘုရားနာမကကုသိုလ်ရွှေအိုးမြတ်စွာဘုရားဟောတော်မူတဲ့တရားပေါ့ပြီးခဲ့တဲ့ဥပုံလေးတို့ကတော့ဖြင့်နေလက်တရားကိုဒီမှာစာချဘုန်းကြီးတစ်ပါးကိုဟောခိုင်းတော့တရားရည်များတာနဲ့ညနေ3နာရီခွဲသွားတယ်3နာရီခွဲတောင်မှတရားမပြီးနိုင်သေးဘူးဖြစ်ရင်တရားအနာရှိသွားတော့ ဒီဥပုပ်ကြတော့ရင်ဥပုပ်ကမိနစ်30ကျော်ထားတဲ့တရားကိုပြန်ယော်ပေးတဲ့အနေနဲ့ဒီဥပုပ်နေကြတော့မိနစ်30လောက်ပဲဟောရမှာဒီမှာလေတရားအချိန်များတော့ယော်ပေးရမှာပေါ့တရားဟောရဲဆိုတာလည်းပဲတော်လေးလူတော့တဏှာကြီးဆိုရင်တရားလူလောက်တယ်တရားဟောတာတရားသိပြီးတော့ရှီကြရင်လည်းပဲတရားနာတဲ့ပုဂ္ဂိုလ်တွေကညှိငွေတယ်ပင်ပန်းတယ်ဟောသမားလည်းပင်ပန်းတယ်နာသမားလည်းပင်ပန်းတယ်လူရင်တရားသိရည်ကြီးတယ် တရားဟောဘုန်းကြီးကအသေးဆိုတော့သူဟောချင်တဲ့တရားတွေကများနေတော့အချိန်မသိတော့ဘူးညောင်တရားဟောရတာဒီမှာဆရာဖူးလေးတွေလည်းပဲတရားဟောဘုသူတရှိအောင်ကိုပရိသတ်နဲ့ကိုဆိုတော့ဟောတာပြောတာအောင်ဆိုပြီးတော့တရားဟောခိုင်းတာပဲခွန်ကြီးကနောက်ဥပုဒ်တွေလည်းဒီတိုင်းပါပဲကိုတော်ငယ်လေးတွေလှုပ်ထားတယ်တရားဟောဖို့ဘုသူတရှိတဲ့ကိုတော်လေးတွေပါပဲနိတိခန္ဓာသုတ်တန်တဲ့ ကုသိုလ်ရွှေအိုးနိတိကန္တဆိုတာရွှေအိုးမြုပ်နှံတဲ့တရားကုသိုလ်ကံဆိုတာကမ္မဆိုတဲ့ပါဠိကိုမြန်မာပြန်တော့ကံလို့ဒီမြန်မာပြန်လိုက်တယ်စေတနာကိုပင်လင်ကံလို့ဒီလိုမြန်မာပြန်တယ်စေတနာကိုပင်လင်ကံလို့မြန်မာပြန်တာပါပဲ ကုသိုလ်ဆိုတာအပြစ်ကင်းတဲ့တရားကိုမှုနှုံမှုစိတ်မှုအပြစ်ကင်းရင်ဒါကုသိုလ်တရားလို့ခေါ်တယ်မိမိလုပ်တဲ့ကာယကံအလုပ်တစ်ခုဟာအပြစ်ကင်းရတယ်မိမိမှလည်းအပြစ်ကင်းရမယ်သူတစ်ပါးမှလည်းအပြစ်ကင်းရမယ်မိမိပြောတဲ့စကားတစ်ခုဟာလည်းပဲမိမိမှလည်းအပြစ်ကင်းရမယ်သူတစ်ပါးမှလည်းအပြစ်ကင်းရမယ်မိမိစိတ်ထဲမှာစိတ်ကူးတွေးတော့ကြံစီတဲ့အကြံစီရလည်းပဲမိမိမှလည်းအပြစ်ကင်းရမယ်သူတစ်ပါးမှလည်းအပြစ်ကင်းရမယ် အဲ့ဒါလို့ကုံနှုတ်စိတ်၃ပါးမှာအပြစ်ကင်းတဲ့တရားကိုကုသိုလ်လို့ခေါ်တယ်အပြစ်မကင်းရင်ကုသိုလ်လို့မခေါ်ရဘူးအပြစ်ကင်းမှကုသိုလ်ခေါ်တယ်အပြစ်မကင်းရင်ကုသိုလ်လို့မခေါ်ဘူးမြတ်စွာဘုရားဟောတော်မူတဲ့တရားနိဒိနိဒိတိပုရိသောကံပီရေဩဒကံတိကေအထေကိစေသမုပ္ပန်နေအထာယမေဘဝိတတိ ပုရိသောယောက်ျားသည်ခံပေရေအလွန်နဲ့လှစွာသောဥဒကံတိကေရေအနိဖြစ်သောအရ၌ဏိဒိန်ရွှေအိုကြီးကိုဏိဒိန်တိမြုပ်နှံ၍ထ၏ဂိမ့်ဘယ်သို့ရည်ရွယ်ခြင်းနဲ့ထသနည်းမူကအထေကိစေတစုံတစ်ခုသောအကြောင်းကိစ္စသည်သမုတ်ပန်နေဖြစ်ပေါ်၍လာသည်ရှိသော မေငါ၏အထယအကျိုးငါဘုဒ္ဓတိဖြစ်လက်တဣတိဤသောနှလုံးသွင်း၍ နိဒေရွှေအိုကြီးကိုနိဒေတိမြှုပ်နှံ၍ထား၏ရှစ်ခေကလူတွေတခိုးဓမြရေဘေးမိဘေးမင်းစိုးမင်းငင်းဘေးတခိုးဓမြဘေးအမွေကံသာသမီစိုးဘေးလို့ခေါ်တဲ့ဘေးကြီး၅မျိုးတကယ်တွေ့ကြုံလာတဲ့အခါမှာဘေးလော်ရဌာနမှာပစ္စည်းဥစ္စာထားရင်ချမ်းသာအောင်ဆိုပြီးတော့ မြေပေါ်မှာလူနဲ့အတူတုံ့ဆွမ်းနေတဲ့ပြစ္ဆုတ်ဥစ္စာယတနာတွေဆုံရှုံသွားညာတော်လဲပဲဘယ်သူမှမသိအောင်မမြင်အောင်အင်မတန်နဲ့တဲ့တွင်းတွေတူပြီးတော့အဲ့ထမှာရွှေအိုးကြီးတွေမြုပ်နှံပြီးတော့ထားတယ်ရွှေတွေမြုပ်နှံပြီးတော့ထားတယ်အဲ့ဒီရန်သူမျိုး၅ပါးရောက်ပြည့်စည်သွားတဲ့အခါမှာအလူရှိရာတူပြီးတော့ဒီရွှေအိုးကြီးတွေထဲမှာတူပြီးတော့ရွှေအိုးတွေသုံးဆွဲဖို့ရအောင်ဆိုပြီးတော့ရှိကလူတွေရဲ့အဲ့လို မြေထဲမှာမြုပ်နှံပြီးတော့ထားတယ်အဲ့ဒီဥပမာနိရုပဲတဲ့ဘုန်းတော်ပိဿတတ္တဝါတွေကံတရားဆိုတာအင်တန်ဆန့်ကျင်တယ်တဘွားပြီးတဘွားတဘွားပြီးတဘွားကုသကံကျိုးပြီးတော့လူဘွားနံဘွားဒီမှာခန္ဓာအတိအထထဖြစ်အကုသကံတွေကျိုးပြီးတော့ငရဲတရိစ္ဆာန်ပိတာသူတို့ကခေါ်တဲ့အပလိပုံမှာခန္ဓာကိုထထဖြစ်အဲ့ဒါလို့ဖြစ်ရတဲ့အခါမှာဘဝခန္ဓာလူဘဝနံဘဝခေါ်တဲ့ကုသကံအကျုပ်ပေးတဲ့ဘဝတွေမှာခန္ဓာအသစ်ဖြစ်ပြီးတော့ နိဗ္ဗာန်အထိသွားမယ်လို့ဒီလိုရည်ရွယ်ချက် ကောင်းတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာဗုဒ္ဓမြတ်စွာသာသနာတော်ကြီးတည်ဟူသောမြေထက်မှာဒါနာတည်ဟူသောကုသိုလ်ရွှေအိုးကိုမြုပ်လို့သီလာတည်ဟူသောကုသိုလ်ရွှေအိုးကိုမြုပ်လို့ဘဝနာတည်ဟူသောကုသိုလ်ရွှေအိုးကိုမြုပ်လို့သွားကြသည်တဲ့ဒီနေ့အလှရှင်များပေါ့ဒါကုသိုလ်ရွှေအိုးမြုပ်တာပဲကိုလှူထားတဲ့ကုသိုလ်ဟာအာလဟံသာခိတိဖြစ်တာမျိုးမဟုတ်ဘူးဘဝတန်တရားနိဗ္ဗာန်အထိ ဒီကုသကကိုအကျိုးပေးပြီးတော့သွားလိမ့်မယ်ဒါကြောင့်ကုသကိုဘာလို့ခေါ်တယ်ရွှေအိုးလို့ခေါ်တယ်ကုသရွှေအိုးရှိကသူတော်ကောင်းတွေဖះဆောက်သူတော်ကောင်းတွေဖះအလောင်းတော်များလဲပဲထိုက်တန်တဲ့ကုသရွှေအိုးကြီးတွေမြုပ်သွားတာပါပဲကြည်ကျယ်တဲ့ကုသရွှေအိုးမြုပ်ရင်ကြည်ကျယ်သောအကျိုးကိုပေးတာပါပဲမကြည်ကျယ်တဲ့ကုသရွှေအိုးမြုပ်ရင်မကြည်ကျယ်သောအကျိုးကိုပေးတာပါပဲမိမိရဲ့တရားပညာပေါ်မှာတည်မှီပြီးတော့ကုသကအကျိုးပေးတယ် တရားပညာတရားကအင်မတန်ကြီးကျယ်တဲ့ဆိုရင်ကြီးကျယ်တဲ့အကျိုးကိုပေးတာပါပဲတရားပညာကအလယ်လားရှိရင်အလယ်လားအကျိုးကိုပေးတာတရားပညာကအာနဲ့တဲ့ဆိုရင်အာနဲ့တယ်လို့အကျိုးပေးတာပါပဲဒါကုသိုလ်အကျိုးအနိုင်အမြင့်ဆိုတာဟာအလှရှင်များရဲ့ဗန္ဓမှာတည်တဲ့မနောဝိညာဏဓာတ်ကစိတ်နံတရားအဲ့ဒီစိတ်နံတရားကိုပြုပြင်ထားတဲ့သဒ္ဓါဓာတ်ရဲ့ပညာဓာတ်ရဲ့ အဲ့ဒီတရားတွေပေါ်မှာတည်မှီပြီးတော့ကုသိုလ်အကျိုးအနေအမြင့်ကျုပ်ပြီးသွားတယ်ဒီလိုနားလည်ထားရတယ်အဲကုသိုလ်ရွှေအိုးလူမခိုးအဖိုးတန်လှသည် ကုသိုလ်ကိုကနေ့အလှရှင်များသည်ကုသိုလ်တွေခိုးလို့ရတာသူများခိုးလို့ရသလားမရဘူးကိုယ်နှလုံးထဲမှာတည်မြင်တဲ့ကုသိုလ်အဆက်ကဘယ်လောက်ထိမြင့်တယ်ဆိုတာကိုတရားနာနေကြပုဂ္ဂိုလ်တွေသိနိုင်သလားမသိဘူးကိုယ်သာလျှင်သိသည် မိမိမှာရှိတဲ့စိတ်ရွှေရတနာကိုကိုယ်မှာထားသူများတွေသိနိုင်သလားမသိနိုင်ဘူးပိုင်ရှင်သာလည်းသိနိုင်ပြီအဲ့ဒီဥပမာဤတိုင်းပဲမိမိကသာသနာတော်ကြည်ညိုတဲ့သရပညာတွေဘလောက်ရှိတယ်ဆိုတာမိမိသာလင်သိတယ်သူတို့ဘာတွေမသိနိုင်ဘူးဒါကြောင့်ကုသိုလ်ရွှေအိုးနဲ့တူတယ်ကုသိုလ်ရွှေအိုးလူငယ်ကိုအဖို့တန်လှသည်ဘဝမြတ်စွာယူဆောင်ကလိုရာသွားနိုင်သည်ဒီကုသိုလ်တွေဟာ လူဘွားကိုလည်းယူပြီးတော့သွားမယ်နန်းဘွားကိုလည်းယူပြီးတော့သွားမယ်ဗြဟ္မာဘွားကိုလည်းယူပြီးတော့သွားတယ်ဒီကုသိုလ်ရှုဥကလူလည်းဖြစ်စေနိုင်တယ်နန်းလည်းဖြစ်စေနိုင်ဗြဟ္မာလည်းဖြစ်စေနိုင်တယ်အဲကြောင့်ဘဝများစွာယူဆောင်ကလူရသွားနိုင်သည် လူဘုံနန်းဘုံဗြဟ္မာဘုံအကုန်သွားနိုင်သည်လူဘုံလည်းရောက်နိုင်တယ်နန်းဘုံလည်းရောက်နိုင်တယ်ဗြဟ္မာဘုံလည်းရောက်နိုင်တယ်ဘသူကအကျုပ်ပေးတာလဲကုသိုလ်ကအကျုပ်ပေးတယ်လူမင်းနာမင်းဗြဟ္မာမင်းယဟန်မင်းလည်းဖြစ်နိုင်သည် လူဘဝလူလောကမှာအဆင်ပြေတာဘဝမှာလူမင်းလည်းဖြစ်နိုင်တယ်နတ်ပြည်မှာနတ်မင်းလည်းဖြစ်နိုင်တယ်မြမပြည်မှာမြမမင်းလည်းဖြစ်နိုင်တယ်နောက်ဆုံးယဟန်မင်းဆိုတဲ့ဖယားလည်းဖြစ်နိုင်သည်တဲ့လုတ်တိုင်းရင်နော်ဖြစ်နိုင်သည်ဒါကြောင့်လူမင်းနတ်မင်းမြမမင်းယဟန်မင်းလည်းဖြစ်နိုင်သည်ဆိုတော့ကုသိုလ်ကတန်ဖို့နည်းသလားများသလားဘုလိုပြေးသားများတယ်တန်ဖို့ကအမတန်များတယ်ကိုကခုနပြောလာခဲ့တဲ့သဒ္ဓပညာကြည်ကြည်လေးလေး ကုသိုလ်ကတန်ဖိုးကြည်ကျဲလေးလေးတရားပညာကထက်မြက်လေးလေးကုသိုလ်ကံကအကျိုးကထက်မြက်လေးလေးပဲလူတို့ရဲ့အသက်တန်ကိုယ်ဆောင်တန်းမှာမင်္ဂလာမြတ်စွာဘုရားဆိုတာပွဲတော်မူတယ်နှစ်ကျက်ရှစ်စုတော့ဘုရားရှင်တမ်းမှာခုနှစ်စုမြောက်ဘုရားမင်္ဂလာဘုရားဆိုတာနှစ်ကျက်ရှစ်စုမှာခုနှစ်စုမြောက်ဘုရားမင်္ဂလာဘုရားဆိုတာရှိတယ် အဲ့ဒီမင်္ဂလာဖရာအလောင်းတော်မြတ်သောထွက်တော်မူတဲ့အခါမှာသားတော်သမီးတော်တွေပါသွားတယ်သားသမီးတွေပါသွားတော့ဟိမောတောင်တောထွက်တော်မူတဲ့အခါမှာသားသမီးတွေပါသွားတော့ခရဓာတိကတို့ခေါ်တဲ့ဘလူကြီးကပုံနာအပင်ဖန်ဆင်းပြီးတော့မင်္ဂလာဖရာအလောင်းတော်တောထွက်တော်မူတဲ့နေရာကိုတွားပြီးတော့ သားတော်သမီးတော်သွားလှူခံတယ်ပုတ္တပရိစ္ဆာကဆိုတာသာသမီကိုယ့်ရဲ့ရင်သွေးသာသမီကိုလှူတဲ့အခန်းပေါ့ဒီအခန်းမပြည့်ရင်ဖះမဖြစ်ဘူးဗာရိယပိပရိစ္ဆာကမယားကိုလှူဒန်းတဲ့အခန်းဖះလုံးတော်ကြီးများအဲဒါလိုအစဉ်ပြေရပြေရဘဝတွေမှာတွတ်တတော်မူပြီးတော့ကုသိုလ်ဒါနတွေပြုသွားရတာခရတတိကမရှိတဲ့ဘလူကြီးကပုံနာအစဉ်ဖန်ဆင်းပြီးတော့မင်္ဂလာဖះအလောင်းတော် တောထွက်တော့မူတဲ့နေရာမှာသားတော်သမီးတော်သွားလှူခံတယ်လှူခံတော့ပုံနာကြီးကိုမင်္ဂလာဖျားလုံးတော်လှူတာပါပဲတရားတရားရှိတာသူဖျက်စုပန်ဟပုဂ္ဂိုလ်ကိုလူတို့အသက်ကိုယ်တောင်တန်းမှာကြည်တတ္တဝါတွေအကန့်ဌာနကုတုကအကျိုးပေးတာလူတွေအသက်ကိုယ်တောင်တန်းမှာအဲ့ဒီခရတတိကမရှိတဲ့ဘလူကပုံနာစဉ်ဖန်ဆင်းသွားလှူခံခါကြတော့ဖျားလုံးတော်လှူတာပါပဲ။ လှူလိုက်တဲ့သားတော်သမီးတော်နှစ်ပါးကိုဒီပုံသားကြီးဘလူပြန်ဖြစ်ပြီးတော့ဖခင်အလောင်းတော်ရှိမှသားသမီးနှစ်ဦးကိုကြွက်ကြွဝါပြီးစားသွားတာပါပဲအဲဖခင်အလောင်းတော်ရှိမှစားသွားတာပဲဘလူကြီးစားသွားတာပါပဲဒါမဲ့ဖခင်အလောင်းတော်စိတ်ထဲမှာဘာမှမတုန်လှုပ်ဘူးဘလောက်ခိုင်မြဲတယ်လဲကြည့်မနောဝိညာဏဓာတ်ခေါ်တဲ့စိတ်နံတရားတဏ္ဍပညာနဲ့သူမွတ်မှန်ထားလိုက်တာ သူ့ရဲ့ဒါနကုသိုလ်စေတနာကံကိုအမတန်ကြီးမားတဲ့တရားပညာတရားတွေနဲ့မွတ်မှန်ထားလိုက်တာတာတော်သမီးတော်နှစ်ပါးကိုသူ့ရှိမှပဲကြောက်ကြောက်ဝိုင်းစားပိုက်တာကြီးလုံးဝမတုံ့လှုပ်ဘူးဆန့်ချီဖျားမြဘင်းလင်မတုံ့လှုပ်ဘူးဖះလောင်းတွေကတရားပညာမကြည့်ကြဘူးလားကြည့်ကြတယ်ကိုတရားနာတာပြိဿများသာသမီးစားရမဆိုထားနဲ့ကိုသားသမီးကိုကိုရှိမှလူတရားကမတရားလာရရင်ခံနိုင်ပါမလားမလေးခံရင်မှမဟုတ်ဘူးနော် ခံနိုင်မှာမဟုတ်ဘူးဘာလို့လဲတရားပညာကစိတ်ကမခိုင်ခန့်လို့ပဲမခိုင်ခန့်လို့ပဲเนาะဒါရေးကြည့်တယ်ဒါကြောင့်ခိုက်ခန့်တဲ့တရားပညာနဲ့မွတ်မှန်ထားရတယ်ကုသိုလ်ရှင်များဘလို့အကြောင်းရောက်ပဲဖြစ်ဖြစ်ငါတွေ့ရမြန်တဲ့ခါမှာငါကုသိုလ်နဲ့ဆက်စပ်ပြီးတော့ငါဘရောမှတရားတိစ္ဆနာငါအပြည့်မခံဘူးခိုင်ခိုင်မှန်မှန်ငါနှလုံးသွင်းမယ်ဘာပဲမြန်မြန်ဘာပဲကြာရကြာရဘရောမှငါတရားတရားကို အပြည့်မခံဘူးလို့စိတ်ကိုကိုမွတ်မှန်ထားရတယ်မိမိအိမ်မှာနေကြတဲ့ကိုကမွတ်မှန်ထားရတယ်ပြုပြင်ထားရတယ်တတိဝိရိယထားရတယ်အကယ်၍ကိုကုသိုလ်ပြုတဲ့အခါမှာအဲမကောင်းတာတွေမြင်မြင်သွားကြားသွားရင်စိတ်ထဲမှာပြတ်သွားတာတယ်မို့လားပြတ်သွားတိုင်းဒီကုသိုလ်ပြုပြတဲ့ခါကျတော့လည်းမထက်တန်တော့ဘူးအကုသိုလ်ရောတဲ့ကုသိုလ်ဟာမထက်တန်ဘူးဒါကြောင့်ထက်တန်အောင် ကိုစိတ်ကလေးကိုပြုပြင်ထားရတယ်ဘလို့အကြောင်းပဲမြင်ရမြင်ရဘလို့အကြောင်းပဲကြားရကြားရဘယ်တော့မှငါသရပြအပြတ်မခံဘူးငါကုသိုလ်ကမွန့်မှန်ပြီးတော့နေမယ်လို့ဒီလိုထားရတယ်ပြုပြင်ထားရတယ်ပြုံနဲ့ပြုပြင်လို့ဘုရားမလွယ်ဘူးနော်ပြုံနဲ့ပြုပြင်ဟိုလွယ်သလားမလွယ်ဘူးကျွတ်တင်ထားရတယ်နေရောလူတွေအသက်တန်ကိုသောင်းတန်းမှာတောထွက်တော်မူတဲ့ဖျက်ဖြစ်တော်မူတဲ့မင်္ဂလာဖျားအလောင်းတော်ကြီးတောထွက်တော်မူတဲ့အခါမှာ ခရတတိကအမည်ရှိတဲ့ဘလူကြီးကပုံနာအစဉ်ဖန်ဆင်းပြီးတော့သွားလှူခံတဲ့အခါမှာဖះလောင်းတော်လည်းပဲဘလူမှမသိပါဘူးတတော်သမီးတို့လှူတာပါပဲဝေသံတရားမင်းကြီးများလို့ဟောဂေါတမမြတ်စွာဘုရားရှင်အလောင်းတော်ဝေသံတရားမင်းကြီးတတော်သမီးတို့လှူတဲ့ဇုစကပုံနာရိုက်တယ်မုံလားမြင်ကြဖူးတယ်မုံလားရိုက်တာတွေမကောင်းဘူးနော်ကိုမင်္ဂလာဖះလောင်းတော်ဘာဖြစ်သတယ်လဲစားသွားတာကြွက်ကြွက်ဝိုက်စားသွားတာကြီးမင်္ဂလာဖះအလောင်းတော်မြတ်နှလုံးမတုံလှုပ်ဘူးတဲ့ဘုန်းတော်ပြည်သားဘာကြောင့်လဲ သူ့ရဲ့စိတ်နှလုံးကိုဘာနဲ့ပြုပြင်ထားတယ်လဲတဏှာနဲ့ပြုပြင်ထားတယ်ပညာနဲ့ပြုပြင်ထားတယ်ဒီကြည့်တယ်ဒါကပညာသိကြည့်ကြည့်တယ်ဒါကြောင့်ကုသိုလ်ရွှေအုပ်နှုတ်နှံတဲ့အခါမှာအကုသိုလ်မရွတ်ဆက်စရာဘူးမြတ်စွာဘုရားရှင်ကနိဒေနိဒေတုပုရိသောကံမေတေဩဒကံတိအတ္တေကိစေသမုပ္ပန္နိအထာယမေဘဝိတတိဘာဖြစ်လို့လူတွေကကိုယ်မှရှိတဲ့စိတ် ရွှေယတနာတွေရွှေရည်ကိုမြကြီးထက်မှနှုတ်နှံထားတာတို့ရေဘေးမိဘေး မင်းစုမင်းကြီးဘေးတခိုးဓမြဘေးအမွေကံသာသမီစုဘေးခေါ်တဲ့ရန်သူမျိုး၅ပါးတွေ့ကြုံရတဲ့အခါမှာမြေပေါ်မှာရှိတဲ့ပြည့်စုံဥစ္စာတွေသာလင်ဆုတ်ရှုံးပါစေနှုတ်နှံထားတဲ့ယတနာတွေမဆုတ်ရှုံးပါစေနဲ့အလိုရှိတဲ့အခါမှာသူလိုရာတူးဖော်ပြီးတော့အသုံးပြုနေဖို့ရန်အတွက်မြေထဲမှာယတနာတွေကိုပြုတ်နှံပြီးထားတဲ့ကဲ့သို့ပဲတဘဝပြီးတဘဝတဘဝပြီးတဘဝခန္ဓာကိုယ်ပြောင်းပြောင်းတောင်းတသွားတဲ့အခါမှာ ဖြစ်လျက်ပေါ်သံတရားမှာဗုဒ္ဓမြတ်စွာ သာသနာတော်ကြီးတိဟုသောမိထက်မှာဒါနရွှေအိုးသီလရွှေအိုးဘဝနာရွှေအိုးညှို့နှံပြီးတော့ထားတဲ့ပုဂ္ဂိုလ်တွေကဘဝတန်တရားမဆင်းရဲပါမလားမဆင်းရဲဘူးမဆင်းရဲဘူးဒါကြောင့်မို့အမျိုးကောင်းသားအမျိုးကောင်းသမီးတွေကမျှော်မြင်ကြည့်မှတဲ့အသိဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကိုပြုထားရသည်တဲ့ကုသိုလ်မရှိရင်ဆင်းရဲသည်ကုသိုလ်ရှိတော့ချမ်းသာသည်ဒါကြောင့်မို့စေတနာဆိုတဲ့ကံတရားကို ပထမဦးဆုံးစေတနာဖြစ်ပေါ်လာတယ်ငါလှူမယ်ဘယ်ချိန်မှသွန်လှူမယ်သင်္ကလှူမယ်ကြောင်လှူမယ်ကထိန်လှူမယ်စတဲ့စေတနာတွေအရင်ဖြစ်ပေါ်လာတယ်ထို့ဖြစ်ပေါ်လာတဲ့စေတနာကို အလှဖြစ်မြောက်သွားအောင်ကံကပြုပြင်ပေးရတယ်စေတနာရှိုံနဲ့ကံကမဖြစ်သေးဘူးတော့စေတနာရှိသည့်အားလျော်စွာကံကဖြစ်မြောက်အောင်ဖန်တီးရသည်ကဲကြောင်းဆောင်လှူလိုက်ပြီ ဖရာလှူလိုက်ပြီးသင်္ကန်းလှူလိုက်ပြီးသွန်လှူလိုက်ပြီးကထိန်လှူလိုက်ပြီးဝါစုသင်္ကန်းလှူလိုက်ပြီးလှူလိုက်တော့ဘာဖြစ်သွားပြီလဲကံပြီးမြောက်သွားပြီစေတနာကနေပြီးတော့ဘာကူးသွားပြီလဲကံကူးသွားတယ်စေတနာကမြင့်မြတ်လေးလေးတထပညာနဲ့စေတနာကိုဖန်တီးထားလေးလေးကုသကံကလည်းပဲမြင့်မြတ်လေးလေးပဲဘုန်းတော်ပိဿဒါရောက်ဒါနဟာ အပြုလွယ်သလောက်အရာနဲသွားတတ်တယ်အပြုလွယ်သလောက်ဒါနကုသိုလ်ကပြုလွယ်တယ်အရာကြတော့နဲသွားတတ်တယ်ဘာကြလဲဆိုတော့ကုသပြုတဲ့အခါမှာအကုသတွေကံနေရောပြီးတော့ဆွဲသွားတတ်တယ်ရောဖက်ပြီးတော့ပါသွားတတ်တယ်ဒါအကုသကမပါစေရဘူးကိုယ်တိုင်ကိုကြသွား နိုင်လာနိုင်ဝယ်နိုင်ချမ်းနိုင်ရှာဖွေနိုင်တော့မှတရားတရားတွေမွန်းမှန်ပြီးတော့ကိုပြုရင် ကုသကအကျိုးများတယ်အဲခုနပြောလာခဲ့တဲ့ ခရဒဋ္ဌိကဘလူကြီးပုံနာအစဉ်ဖန်ဆင်းပြီးတော့မင်္ဂလာဖျားလောင်းတော်မြတ်လှူလိုက်တဲ့သားတော်သမီးတော်ကိုသူရှိမှပင်နဲ့စားသွားတဲ့အခါမှာဖျားလောင်းတော့စိတ်ပြည့်သလားမပြည့်ဘူး။ဘာဖြစ်လို့လဲ။တထာပညာကြီးမားသည်။ကိုတရားနာနေရတဲ့ပုဂ္ဂိုလ်တွေဒီလိုအခြေအနေမျိုးထားနိုင်ပါမလား။တော်တော်လေးခက်ပါလိမ့်မယ်နော်။တော်တော်လေးခက်ပါလိမ့်မယ်။မခက်ပဲဘူးလား။ခက်တယ်။ဟောသူတို့ကဖျားလောင်းတော်မို့လို့ပဲဒီလိုသွားပြီးဆော့တာကမတက်နဲ့။ ဖရာလောင်းတော်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေတရားပညာခိုက်မှရင်ဖြစ်နိုင်တာပါပဲဘုလိုပြသ။ဒါကြောင့်မို့ပုတ္တပရိစ္ဆာကသာသမီကိုစော့လှုပ်ခြင်းတို့အဲပါရမီ7ပါးဆိုတာကြောက်ခုကြတယ်မို့လားဒါနပါရမီဆိုတာဒါနပါရမီဆိုတာပါရမီ7ပါးထဲမှာအစာပဲမဟုတ်လားအစာပဲရှိသေးတယ်နော်အစာဖြစ်တဲ့ပါရမီတောင်မှပဲဒီလောက်ထိခိုင်မြဲတယ်ဆိုရှင်ဒီပုဂ္ဂိုလ်တွေကစေတနာတရားတရားဘယ်လောက်ထိကြီးမားတယ်ဆိုတာခံမှန်းလို့ရတယ်မဟုတ်လား ဒါမှလို့ရသည်တဲ့ဒါကြောင့်မို့လှူတန်းတဲ့အခါမှာဘလောက်ကုန်လှူမယ်ဆိုတာလှူဖို့ကုသိုလ်ကိုစေတနာပြက်ပြက်ထန်းထန်းနဲ့ဥပမာဆိုပါတော့တသိန်းကုန်လှူမယ်ဆိုငွေတသိန်းကိုအပြင်ထုတ်ထလိုက်ဒီငွေတသိန်းဟာလောလောကြော့ကြော့လှူလိုက်လှူလိုက်အဲ့ဒါလောလောကြော့ကြော့လှူရတယ်အဲ့ဒါအဲ့ဒါကိုပရိစ္ဆာကစေတနာဝိသောဒနာစေတနာလို့ခေါ်တယ် ပရိစ္ဆာကစေတနာဆိုလွတ်လွတ်ကြွကြွစော့ကြိတ်လှူလိုက်တာကိုပရိစ္ဆာကစေတနာလို့ခေါ်တယ်ကိုလှူတဲ့ကုသိုလ်ပေါ်မှာ လောဘဒေါသမောအချမ်းအယံလောဘကင်းစင်တာကိုဝိသောဒါနစေတနာဝိသောဒါနဆိုတာလောဘဒေါသမောဟတရားတွေကိုစင်ကြအောင်ပြုတာကိုဝိသောဒါနစေတနာလို့ခေါ်တယ်သူများလှူတွေမှာကိုကတရားနာထားတော့ကိုအလှူပြတော့ကို လုတ်တရရတယ်ပရိစ္ဆာကစေတနာဆိုတာ တသိမ့်ကုန်လှူမယ်ဆိုရင်တသိမ့်ကုန်လွတ်လွတ်ကြော့ကြော့လှူလိုက်ပို့ခင်ပို့ပဲစေအကယ်၍လွတ်အပ်တာလေးပို့ရင်ထန့်လောက်ပြီးတော့လှူမယ်ဆိုတာကိုလည်းအပုတ်ဆွဲဖို့ကလည်းကိုယ့်ဟာကိုပြင်ဆင်ထားရတယ်လူသလောက်တော့ထပြန်ပြီးတော့ထန့်လောက်ပြီးတော့လှူမယ်ဆိုတာလေးကိုပြင်ဆင်ထားရတယ်အဲ့ဒါကိုပရိစ္ဆကစေတနာလွတ်လွတ်ကြော့ကြော့စော့ကျက်တဲ့စေတနာမျိုးလို့ခေါ်တယ်လှူတဲ့အခါမှာလည်းခုလိုလှူတဲ့အခါမှာလည်းလောဘမပါဘူး ဒေါသမပါဘူးမောဟမပါဘူးမာမနတွေမပါဘူးဘာမှအကုသိုလ်တရားတွေမပါဘဲနဲ့တတ်တတ်ရှင်းရှင်းစိတ်ကိုစင်စင်ကြက်ကြက်ထူတာကိုဝိသောဌာနစေတနာစိတ်ကိုသုတ်သင်ရှင်းလင်းထားတယ်လို့ခေါ်တယ်အဲ့ဒီစေတနာနှစ်မျိုးပါဝင်ပြီးလှူတဲ့ကုသိုလ်သည်အကျိုးအလွန်များ၏ဒါနကျွင့်ဆက်စားပြီးတော့ရှိကလှူတဲ့ကုသိုလ်တရားတွေဟောတာအများကြီးပါမဟုတ်လားစပင်ဖြားပြီးလှူရတဲ့အမျိုးသမီးတွေ တေလပန္နရိနင်းကိုရွာသူဆံပင်ဖြိုင်းလူသားမျိုးသမီးတွေစန္ဒပစ္စောတာမင်းကြီးရဲ့မိဖုရားကြီးဖြစ်သွားတာအရှိဥပုဒ္ဒေယလူဘုန်းကြီးကိုတရားဟောပြီးပြီမို့လားဒါဟောပြီးပြီဒါတွေကနော်ဒါကြောင့်ဒီနေ့အလှရှင်မိသားစုကိုမြင့်ထူးတို့မခိုင်တီတာတို့မိသားစုဒီနေ့အာယုဇွန်နေဇွန်ဆက်ကလှူဒန်းတယ်ပြင်းမြောင်သွားပြီမို့လားပြင်းမြောင်သွားပြီအဲပရိစ္ဆကစေတနာလည်းပဲလောလောကျော်ကျော် ထားပြီးပြီဝိသောတနာစေတနာခေါ်တဲ့လောဘဒေါသမောဟတွေလည်းပဲအချမ်းရံမပါဘူးဒီလိုဆိုရှင်ဒီကုသိုလ်ဟာအကျိုးပဲ့ခါကြတော့ထက်မြင်မလားမထက်မြင်ဘူးလားထက်မြင်ပဲအကျိုးကြီးမလားကျိုးနေမလားကျိုးဘု து ပေါ်မှာတည်မိတယ်လဲအလှရှင်များပေါ်မှာတည်မိတယ်နားလည်တယ်နော်ခုမင်္ဂလာဖះအလောင်းတော်သာသမီကိုဘလူကြီးစားသွားတာဖះအလောင်းတော်စိတ်ထဲမှာတုတ်လှုပ်ရလားမတုတ်လှုပ်ပါဘူးအဲ့ဒီသဘောများလို့ ဖျားလောင်းတော်မြတ်ရဲ့စေတနာကိုမမှီညာတော်လဲမှီလောက်နီးပါကိုစိတ်စေတနာဘာလို့ ਆ လဲပြည့်ပြည့်ထားရသည်ကဲဆိုသံပိုးလေးကုသိုလ်ရွှေအိုးလူမခိုးအဖို့တန်းလှသည်ကုသိုလ်ရွှေအိုးလူမခိုးအဖို့တန်းလှသည် ဘဝများစွာယူဆောင်ကလူရာသွားနိုင်သည်ဘဝများစွာယူဆောင်ကလူရာသွားနိုင်သည်လူဘုံနတ်ဘုံမြမဘုံအကုန်သွားနိုင်သည်လူဘုံနတ်ဘုံ မြမာဘုံအကုန်သွားနိုင်သည်လူမင်းနာမင်းမြမာမင်းယဟန်မင်းလည်းဖြစ်နိုင်သည်လူမင်းနာမင်းမြမာမင်းယဟန်မင်းလည်းဖြစ်နိုင်သည်ကုသိုလ်ရွှေအိုးလူမခိုး အဖို့တန်းလှသည်ဘဝများစွာယူဆောင်ကလူရာသွားနိုင်သည်လူမင်းနာမင်းဇမာမင်းယဟန်မင်းလည်းဖြစ်နိုင်သည်လူဘုံနတ်ဘုံမြမာဘုံ အကုန်သွားနိုင်သည်လူမင်းနာမင်း ယမမင်းယဟန်မင်းလည်းဖြစ်နိုင်သည်ဒါလို့ဆိုတော့ကိုတောင်းတာအတိုင်းဒီဒါနာကုသိုလ်ကအကျိုးမပေးနိုင်ဘူးလားကျုပ်ပေးနိုင်သည်သဘောပေါက်နားလည်တာနိဒိနိဒိတေပုရိသောကံမိရိဩဒကံတိကေအဋ္ဌိကိစေသမုပ္ပန်နေအထာယမိဘဝိတတိပုရိသောယောက်ျားသည်ကံမိရိအလွန်နဲ့လှစွာသောဩဒကံတိကေရိအနိဖြစ်သောအရ၌ ဏိဒိန်ရွှေအိုကြီးကိုဏိဒိဋ္ဌိမြုပ်နှံ၍ထား၏ဂိန်အဘယ်ကဲ့သို့ရည်ရွယ်ချက်နဲ့ထားတဲ့ဏိဟုမူကအထေကိစေအကြောင်းတစုတ်တရားကိစ္စတွေသမုပ္ပါဏိဖြစ်ပေါ်၏လာသည်ရှိသော မေငါ၏အထာယကျုံကဘုဒ္ဓတိဖြစ်လာတဣတိသောနှလုံးသွင်း၍ဏိဒေရွှေဥက္ကိုဏိဒေတိနှုတ်နိုင်၏ထား၏ဣတိဤသို့ဘဂဝါသလောက ထောတာရှင်တော်မြတ်ဖရာသည်ဒေသေတိကရုဏာရှိသောပညာအဖြစ် ဟောကြားတော်မူခဲ့ပါပေတတိကဲရေစချောင်းဒီတစ်ခွက်ကန်ရအရှင်ဖယားတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကြီးဤအရှိတိဒတ် ခိုင်မြဲပါစေခြင်းအကျိုးငါ၎င်းသန္တရာဝဆင်းရဲ့မှလွတ်မြောက်၍မိညာဖုန်ညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သော လူနတ်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုပ်သီလတော်မြတ်ကိုအပိုင်အခြားအဖြစ်ခံယူဆောင်တည်ပြီးလျင် ဥမင်ထူဒေါခိုင်သီတာမိသားစုတို့ကသံဃာတော်ရှင်မြတ်အ၎င်းယောဂီသူတော်စင်တို့အ၎င်းမုံမြတ်သောဆုံးခဲ့ဘွယ်ဘောဇင်ချူချင်ရသာအဖျားဖျားတို့ကိုအာယုံစွန်းနေစွန်းအဖြစ် နကြေတိုင်တိုင်တရာကြည်ဖြူပိလူပါကုန်ဤဥစံကြည်ဒေါခင်လေးမိသားစုတို့ကသံဃာတော်ရှင်မြတ်အလကောင်းယောဂီသူတော်စင်တို့အလကောင်းညနေအဖြော်ကြီးကိုတရာကြည်ဖြူပိလူပါကုန်ဤဤသို့ တပည့်တော်တို့သည်ယနေ့အဖို့၌လူဒန်းရသောဒါနကုသိုလ်သောက်တရားသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ် သာသနာရေးနှင့်စာ၍ကူညီကြရသောဝေယဝိသကုသိုလ်ဤကောင်းမှုအပေါင်းသည်အာသဝတရားလေးပါးတို့ဤကိုရာကုံကြောင့်ဖြစ်သောမညာဘုံညာနိဗ္ဗာန်ကိုလင်းမြန်စွာရွတ်ဆောင်နိုင်ပါစေတည်း ဤကောင်းမှုကြောင့်ပင်တပည့်တော်တို့သည်96ဖြာ98ဖြာဘေးရောဂါတို့မှအခါခသိမ့်ကင်းဝေးရလျက်ပြောသမျှဆိုသမျှလုတ်ကင်သမျှကြံစီသမျှအစစအရာရာတနေ့ထက်တနေ့ အောင်မြင်ကြည်ပွားသုတ်တရဘာလို့ဤအရှင်ဘုရားဤကောင်းမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတောစခသမြသောယေစုကြည်မာမိဘဘူဘွားဆရာသမားအဆွေအမျိုးတို့အားအမြအမြ ပြေဝေပါကုန်၏ယွနှုတ်တို့ဤကိုသောနံအိမ်သောနံမြို့သောနံနယ်သောနံသာသနာတော်သောနံဤခတ်ကောမြန်ရိပ်သာသောနံလောကကိုစောက်ရှောက်သောနံတကြမင်းယမမင်းဗြဟ္မာမင်း အစရှိသောနတ်အပေါင်းတို့အားအမြအမြပြေဝေပါကုန်၏အထူးအားဖြင့်ဤကြောင့်တိုင်သို့ယခုရောက်နေကြသောလူပရိသတ်ပေါင်းနတ်ပရိသတ်ပေါင်းတို့အားအမြပြေဝေပါကုန်၏အမြပြေဝေပါကုန်၏ အမြပေးဝေပါကုန်၏အာလုံသောတတဝပေါင်းတို့သည်ပြုပြုသမျှကုသိုလ်ကောင်းမှုဤအဖိုးဘာကကိုထတုထမြရကြ၍ကိုစိတ်နှဖျားချမ်းသာကြပါစေ အာလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာ အလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု